ယနေ့ဓမ္မစကုဓမ္မယုံတော်ရေးတွင်သို့ဓမ္မတဝနာကုသိုလ်ဒုလာရောက်စီပူကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်များကိုတရားနာရတဲ့ဓမ္မတဝနာကုသိုလ်လေးလောက်နဲ့ကျင့်နာအားရမနေစေချင်ပါဘူးမြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးနဲ့တွေ့လို့လူဖြစ်ကိုရလို့ နိလမကန်စွာနဲ့သွန်သင်ညွန်ပြဆုံးမပေးနိုင်တဲ့ဆရာသမားကောင်းများနဲ့တွေ့ရတဲ့အခါမှာဘဝလွတ်မြောက်ရေးဖြစ်တဲ့မာသတိပဋ္ဌာန်ဝိပဿနာတရားတွေရှုပွားအထုတ်စီလိုပါလေ။ဒါကြောင့်ဘုန်းကြီးများကကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဥပနိဒယအတိုင်းမာသတိပဋ္ဌာန်ဝိပဿနာတရားတွေရှုပွားအထုတ်စီမှာဖြစ်ပါလေ။ ဒီတတိပ္ပံဝိပဿနာတရားဆိုတာလည်းပဲဘုရားရှင်ပွင့်လို့ဘုရားသာသနာတော်ကြီးရှိမှသာဒီတရားတော်တွေကိုဟောပြောနိုင်တာဟောပြောနိုင်တဲ့ပုဂ္ဂိုလ်ရှိပါတယ်။အဲဒီလိုဟောပြောနိုင်တဲ့ပုဂ္ဂိုလ်ရှိမှနာကြားခွင့်ကျင့်ပွားခွင့်ဆိုတာရနိုင်ပါလေ။သာသနာ့ဘအချိန်ကာလမှာဒီလိုမဟာသတိပဋ္ဌာန်ဝိပဿနာကျင့်စဉ်တရားတွေကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်လည်းမရှိဘူး။ ောပြောနိုင်တဲ့ပုဂ္ဂိုလ်မရှိတဲ့အတွက်နာကြားခွင့်ကျင့်ပွားခွင့်မရဘူး။ယနေ့အချိန်ဟာသာသနာတော်ကြီးလည်းပဲနိလိုလလိုထွန်းလင်းတောက်ပနေတဲ့အချိန်ဖြစ်တယ်။သာသနာတော်နဲ့လည်းတွေ့နေပြီလူဘဝကိုလည်းရနေပြီ။အဲဒီလိုသာသနာတော်နဲ့တွေ့လူဘဝကိုရနေပါလျက်ကနဲ့အကြောင်းတစ်မျိုးမျိုးကြောင့်ဒီမှာသတိပဋ္ဌာန်ဝိပဿနာတရားတွေမိမိအားထုတ်ခွင့်မရလိုက်ဘူးဆိုရင်တော့မိမိလောက်ကံဆိုးသူလောကမှာရှိမှာမဟုတ်တော့ဘူး ဒါကြောင့်ဘုန်းကြီးတို့ဓမ္မစကုဓမ္မမိသားစုများမြတ်ဗုဒ္ဓဘာသာဝင်မိသားစုများကိုကန့်ဆိုးသူတွေလည်းမဖြစ်စေလိုပါဘူးသာသနာတော်နဲ့လည်းတွေ့ရကြုံနှက်စီခြင်းပါလေလူဘဝမှာလူဖြစ်ရကြုံနှက်စီခြင်းပါလေဒါကြောင့်ဘုန်းကြီးများက မာသတိပဋ္ဌာန်ဝိပဿနာကျင့်စဉ်ကို9မိနစ်ခန့်ပါရမီကုသိုလ်ဖြင့်ကျင့်ပွားအထုစီမှာဖြစ်ပါတယ် ဒီတရားတွေပွားများအထုတ်တော့မယ်ဆိုရင်တရားပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကိုပင်စပဋိဋ္ဌိတထီချင်း၅ပါးနဲ့ရိုးရိုးသေးသေးရှိကိုဥချရပါတယ်အဲ့ဒီလိုရှိကိုဥချတဲ့ကံမှာဘုရားရှင်ရဲ့ပုံတော်ကိုဂုံတော်များ ဖြင့်ထုံမွမ်းပြီးတော့ရှိကိုဥချခြင်းအားဖြင့်ဗုဒ္ဓံလုတ္တတိဆိုတဲ့ဂုံတော်တွေတပါးလည်းပွားပြီးသားဖြစ်သွားရော အဲ့ဒီလိုဂုဏ်တော်ကိုအာယုံပြုပြီးတော့ရှိကိုဥချပြီးပြီဆိုရင်တော့မေတ္တာဘာဝနာအာလုံးတ attva တွေကိုမေတ္တာစိတ်ဖြန့်ဝေရတယ်အာလုံးတ attva တွေချမ်းသာကြပါစေချမ်းသာကြပါစေစိတ်ဆင်းရဲကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနဲ့မိမိခန္ဓာဝန်ရွတ်ဆောင်နိုင်ကြပါစေလို့ဒီလိုမေတ္တာပွားဒီလိုမေတ္တာဘာဝနာပွားများပြီးပြီဆိုရင်တပတ်သုံးအတုပဘာဝနာ မိမိရဲ့ခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောတွေကိုတစ်ခဏလောက်ဆင်ခြင်ပြီးတော့ပွားများရတယ်။ဒီလိုအတုပဘာဝနာပွားများတဲ့ကံမှာတော့ဖြင့်ဒီခန္ဓာကြီးဟာ32ခုထာတစုပေါင်းထားလို့သာခန္ဓာလို့ခေါ်နေရတာ။သူ့ကိုတစ်ခုစီတစ်ခုစီချပြီးပုံကြည့်လိုက်လို့ရှိရင်ဒီခန္ဓာကိုယ်ကြီးဟာဘာမှတင့်နေတာမရှိဘူး အဲဒီမှာသံပင်ကတပုံမွေးခြင်းကတပုံခြေသက်လက်သက်တွေကတပုံအယိုးတွေကတပုံအရေတွေကတပုံအသွေးတွေအသားတွေနှလုံးတွေကြောက်ကတ်တွေဥသိမ်းတွေဥမတွေအဆုတ်တွေအမြည်တွေပြင်းတွေစသည်ဖြင့်တပုံစီပုံထားကြည့်ပေါ့နောက်ပြီးတော့တတွေးတို့နှက်တို့ကျင်ကြီးတို့ကျင်ငယ်တို့စသည်ဖြင့်တပုံစီပုံထားကြည့်လိုက်ရင်ဒီခန္ဓာကိုယ်ကြီးဟာဘာမှတင့်တယ်တာရလို့မထင်ရတော့အဲဒီလိုမတင့်တယ်တဲ့သဘောတွေကိုဉာဏ်ထဲမှာချင်းချင်းလောက်အောင်တခဏတာဆင်ញင်ပွားများ အဲလိုဆင်ញင်ပွားများပြီးပြီဆိုရင်နံပါတ်၄မရဏနုတ္တိသိခြင်းတရားကိုနှလုံးသွင်းရတယ်။အဲဒီလိုသိခြင်းတရားနှလုံးသွင်းတဲ့အခါမှာဝေးမှထားပြီးနှလုံးမသွင်းရဘူး။မိမိအနိကအနေအချင်းနှလုံးသွင်းရတယ်။ငါဒီမုတ်ချံတရားမြည်ချိန်ပိုင်းသာလိုတော်သည်လို့သိခြင်းတရားကိုအနိကထားပြီးနှလုံးသွင်းပါ။အဲဒီလိုနှလုံးသွင်းပြီးပြီဆိုရင်ကတော့မိမိတို့ မာသရိပဋ္ဌဝိပဿနာရှုမှတ်တဲ့ကျင့်စဉ်အတိုင်းကျင့်ကြံပွားများအားထုတ်နိုင်ဖို့အတွက်ဘုန်းကြီးကရှေ့ကနေဆောင်ဘုတ်လင်္ကာလေးတိုင်ပေးပါမယ်အဲ့ဒီဆောင်ဘုတ်လင်္ကာလေးရွတ်ဆိုပြီးတော့ရှုပွားအားထုတ်ကြရအောင်တင်ပလင်ခွေကထိုင်နေပါခါမှဖြောင်းမြောက်တာခါမှဖြောင်းမြောက်တာဆုလိုက်ပါ ရုပ်သားများရောအလုံးတင်မလင်ခွေထိုင်လို့ရပါပြီ။မြေသမီးများကတော့ယခုလိုပစိတုထိုင်တာခြင်းကိုအန္တပလင်လို့လည်းခေါ်ပါတယ်ပစိတုရဲ့ထိုင်လို့လည်းရပါတယ်။အဲဒီလိုမိမိရဲ့ခန္ဓာကိုယ်အောက်ပိုင်းခန္ဓာကိုယ်ခွေပြီးတော့ပေါ်ပိုင်းခန္ဓာကိုယ်လေးကိုဖြောင်းဖြောင်းမှန်မှန်ထားရတယ်။ဥဇုံကာယပဏိဒါယတဲ့။အောက်ပိုင်းခန္ဓာကိုယ်ခွေပြီးတော့ပေါ်ပိုင်းခန္ဓာကိုယ်လေးဖြောင်းဖြောင်းထားလိုက်။မိမိထိုင်ကုန်မိမိကိုယ်တိုင်စိတ်တိုင်းကြ ထိုင်ပြီးပြီဆိုရင်တော့ကိုလက်အင်္ဂါမလှုပ်ရှားနဲ့တော့မလှုပ်အိန္ဒြေငြိမ်ငြိမ်နေစိတ်တွေမလွင့်ပါစိတ် ကျော်ပြီကိုယ်လက်အင်္ဂါတွေမလုံရှားတော့ဘူးဆိုရင်စိတ်တွေပါတည်ငြိမ်လာပါလိမ့်မယ်ဒီလိုစိတ်တွေတည်ငြိမ်လာတဲ့ကံမှာရှေးနောက်တောင်မြောက်ပြီးဝဲရာကြည့်တတ်တဲ့မျက်စိလေးမှိတ်လိုက်တော့မျက်စိမိတ်ကကောင်းတဲ့ပါဝမ်းမစိတ်ကိုယ်တာဝမ်းမ တယ်လို့မိမိရဲ့မျက်စိကအရှင်းနောက်တောင်မြောက်ဘေးဝဲရာကြည့်နေရင်မြင်ရတဲ့အာယုစီစိတ်တွေပြန့်နေမယ်ယောဂီဒါကြောင့်မျက်စိလေးမိတ်လိုက်တော့ခေါင်းလေးကိုလေးတဲတဲမမထားရှေ့ကိုလည်းငုံပြီးစိုက်မထားနဲ့နောက်ကိုလည်းမော့ပြီးစိုက်မထားနဲ့ခါနဲ့တစ်ပြောင်နဲ့တဲတဲလေးထားလိုက်ရှုစိတ်ကရှုမှတ်ရမယ်အာယုဖြစ်တဲ့ဝမ်းပိုင်းနဲ့ချက်တိုင်နေရာကိုစိတ်လေးညှို့ထားလိုက်ယောဂီ ဒီခါမှာလေလေးဝင်လာပြီဆိုရင်ဝမ်းမိုက်ကလေးဟာတရေရေနဲ့တွန်းကန်တောင်းတင်ပြီးဖောင်းကန်တက်လာမယ်ဒါလေးကိုဖောင်းနေစိတ်မက်ကလေးနဲ့ပဲမှတ်လိုက်လေလေးပြန်ထွက်သွားပြီဆိုရင်ဝမ်းမိုက်ကလေးဟာတရေချင်းတရေချင်းနဲ့ရောကြပိန်ကြသွားမယ်ဒါလေးကိုပိန်နေစိတ်မက်ကလေးနဲ့ပဲမှတ်လိုက်အဲ့ဒီဖောင်းနာပိန်နာလေးကိုစိတ်အားလေးစိုက်ပြီးချိန်တာကြိုက်ကလေးရှုနေဖို့ပါယောဂီဖောင်းတာပိန်တာစိတ်စိုက်ခါစိတ်စိုက် မှတ်ပါယောဂီများမှတ်ပါယောဂီများဘာဝနာပိညာစိတ်ဆိုင်ကမှတ်ပါယောဂီများဘာဝနာပိညာစိတ်ဆိုင်ကမှတ်ပါယောဂီများယောဂီဝိပဿနာတရားရှိပွားအထုတ်တယ်ဆိုတာတခုတည်းသောအာယုံကိုရှုရမှာမဟုတ်ဘူးယောဂီအာယုံနဲ့ द्वार ဆုံတိုင်းဆုံတိုင်းရှုရမှာ ခုယောဂီတို့ကိုပင်နိုင်နေအားဖြင့်ဘောင်းအာယုပင်အာယုတွေရှုမှတ်ဖို့ညွှန်ကြားတာအမြဲတမ်းလေးရှိပြီးထင်လဲထင်ရှားနေလိုပါနာတိမြကဝင်လေထွက်လေရှိနေသည်များဝမ်းဘက်ရဲ့ဖောင်းမှုပိမှုဟာရှိနေမှာပါနာတိမြကလေလေးဝင်လာပြီဆိုဝမ်းဘက်ကလေးဟာတရရိပ်နဲ့တုံးခံတောင်းတင်ပြီးဖောင်းကတက်လာနာတိမြကလေလေးပြန်ထွက်သွားရင်ဝမ်းဘက်ကလေးဟာတရရိပ်နဲ့ရော့ချပင်ချသွားတယ် အဲ့ဒါလေးကိုပဲစိတ်ဆိုင်ပြီးတော့ပဲသူ့ရဲ့ဖောင်းမှုပိန်မှုလေးကိုအာယုဆိုင်ပြီးရှုမှတ်နေဖို့ပါဒါလေးတခုတည်းရှုရမှာလားဆိုတော့မဟုတ်ပါဘူးသူ့ကိုရှုနေစဉ်မှာမိမိရဲ့စိတ်တွေကအိမ်မှာတရိယာရင်တရိယာတဲ့စိတ်ကလေးကိုလည်းပဲနောက်စိတ်ကလေးနဲ့ရှုရပါတယ်တရိယာတယ်လို့ရှုလိုက်ရင်စိတ်လေးခန္ဓာပြန်ရောက်လာပါလိမ့်မယ်အဲ့ဒီခါမှာမိမိရဲ့ပင်တိုင်းကမ္မဋ္ဌာန်းလေးကိုပြန်ရှုပါဖောင်းနေပိန်နေ ဒီလိုရှုနေစဉ်မှာတတိထရှုနေစဉ်မှာပဲရှေ့စိတ်ကလေးကဖြုတ်ဆူထွက်သွားကြတယ်အဲ့ဒီရှေ့စိတ်ကြီးထွက်သွားတာကိုနောက်စိတ်ကတိလိုက်ရင်ထွက်တယ်ထွက်တယ်နှစ်ချက်လောက်ရှုလိုက်တာနဲ့စိတ်ဒီခန္ဓာပြန်ရောက်လာလိမ့်မယ်အဲ့ဒီကံမှာဖောင်းမှုပိန်မှုအာယုံလေးကိုပဲပြန်ဆိုင်ပါဒီလိုရှုနေစဉ်မှာမိမိရဲ့နားထဲမှာကျေလောင်တဲ့အတန်တွေကြားလာရင်ကြားတယ်ကြားတယ်ဒီတန်အာယုံတွေမထင်ရှားတော့ဘူးဆိုရင်မိမိပင်တဲ့ကမ္မထအာယုံလေးကိုပြန်ပြန်ဆိုင်ပါရောက်ပြီ ဒီပင်လေကမ္မဋ္ဌာန်းအာယုန်လေးကိုရှုနေစဉ်မှာပဲမိမိရဲ့ခန္ဓာကိုယ်အောက်ပိုင်းကလယ်ပိုင်းကထက်ပိုင်းကဝေဒနာတွေလာနေမယ်အဲ့ဒီဝေဒနာတွေလာရင်ဝေဒနာကိုရှုမယ်ယောဂီနာရင်နာတဲ့နေရာလေးစိတ်ဆိုင်နာတယ်နာတယ်တက္ကတက္ကရှုပါကျင်ကျင်တဲ့နေရာလေးစိုက်ပြီးတက္ကတက္ကရှုပါပူရင်ပူတဲ့နေရာလေးစိုက်ပြီးပူတယ်ပူတယ်ပူတယ်တက္ကတက္ကရှုပါ အဲ့ဒီလိုဝေဒနာလေးတွေရှုတဲ့အခါမှာပြောင်းအောင် ရှုခိုင်းတာမဟုတ်ပါဘူးဝေဒနာရဲ့သဘောကိုသိဖို့ရှုခိုင်းတာပါဒါကြောင့်ဝေဒနာရဲ့သဘောလေးကိုဓက္ကဓက္ကဓက္ကဓက္ကသိအောင်ရှုပေးပါမျက်နှာပေါ်လက်ပေါ်မှာရိုးရွားရရင်ရတာလေးတွေကိုရှုပါဒီဝေဒနာလေးတွေမထင်ရှားတော့ဘူးဆိုရင်မိမိရဲ့ပင်နိုင်ကမ္မထဖြစ်တဲ့ဖောင်းအာယုပင်အာယုကိုပဲပြန်ရှုပါယောဂီအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာတခုတည်းသောအာယုဖြစ်တဲ့ဖောင်းနာပင်နာလေးရှုရမှာမဟုတ်ပါဘူး ပေါ်ရာအဲ့ဒီထင်ရှားရာအာယုများကိုလည်းရှုပါပေါ်ရာပေါ်ရာပေါ်ရာပေါ်ရာစိတ်ဆိုင်ခါစိတ်ဆိုင်ခါမှတ်ပါယောဂီများမှတ်ပါယောဂီများပေါ်ရာပေါ်ရာစိတ်ဆိုင်ခါမှတ်ပါယောဂီများပေါ်ရာပေါ်ရာစိတ်ဆိုင်ခါမှတ်ပါယောဂီများရှုမှတ်ရင်ပင်ရှု နိဗ္ဗာန်ကွင်ပြေဝင်ဆက်ရောက်သွားယောဂီယခုလိုပေါ်ရအာယုလေးတွေယောဂီရှုတော့ဘာကြိုးရမှာလဲဆိုတော့ရှုမှတ်ရအာယုပုံမှာစူးစိုက်တည်ကြည်မှုဆိုတဲ့တမာရိရပါမယ်ယောဂီ ဟိုကအာယုံလေးပေါ်လာလိုက်မသိစီလေးမှန်လိုက်ကပ်ပြီးတီးသွားလိုက်နောက်ထပ်အာယုံတစ်ကလေးပေါ်လိုက်မှန်လိုက်တီးလိုက်ပေါ်လိုက်မှန်လိုက်တီးလိုက်နဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လေးကပ်ကပ်တီးသွားတဲ့တမာရီကိုခဏိကတမာရီခေါ်ရယောဂီအဲ့ဒီတမာရီလေးထက်တန်အားကောင်းစွာရလာတဲ့အခါကျတော့မှဟောရှုနေတဲ့အခါမှာဟိုကရှုစရာအာယုံလေးကတခြားရှုသိနေတာလေးကတခြားတစ်ခုစီကွက်သွားလိမ့်မယ် မဆရာအာယုံလေးကတခြားမတ်တိစိတ်လေးကတခြားဖောင်းမှုလေးကတခြားဖောင်းတယ်လို့ရှုတာလေးကရှုစိတ်လေးကတခြားပိဏလေးကတခြားပိဏလို့ရှုတယ်ရှုစိတ်လေးကတခြားနှစ်ခုကွဲကွဲသွားနိုင်မယ်အဲဒီလိုဖောင်းတာလေးကတခြားဆိုတာက ဖောင်းမှုလေးကယုတ်မသိနေတာလေးကနာဟိုတုန်းကတော့စပြီးရှုတုန်းကတော့ယောဂီပုဂ္ဂိုလ်ကဖောင်းတာလေးငါပဲမှတ်နေတာလေးငါပဲငါနေအပြင်တခုတည်းပဲသိတယ်အခုငါဆိုတာမရှိတော့ဘူးဟိုက ဖောင်းမှုလေးကတတ်တတ် င်းတယ်လို့ရှုစိတ်လေးကတတ်တာနှစ်ခုဖောင်းမှုလေးကယုတ်ရှုစိတ်လေးကနံဖောင်းမှုလေးကပေမှုလေးကယုတ်ရှုစိတ်လေးကနံနှစ်ခုနှစ်ခုခွဲသွားလိမ့်မယ်အဲ့ဒီလေပို့ပြီးတော့တတိယသမารီအားကြီးကောင်းလာတဲ့အခါကလည်းကြတော့ဟောရှုစရာအာယုံဆိုတဲ့အကြောင်းတရားလေးရှိလို့ဒါရှုသိမှုဆိုတဲ့အကျိုးတရားလေးဖြစ်ရတယ်ရှုစရာအာယုံအကြောင်းဆိုတာမပေါ်ခင်ရှုသိမှုဆိုတဲ့အကျိုးလည်းမဖြစ်နိုင်ပါလား သူအကြောင်းကြောင့်သူအကျိုးဖြစ်နေတာပါလားဆိုတဲ့အကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောကိုသိလာမယ်။အဲဒီမှာထိုင်တဲ့အခါမှာဖြစ်စေထိုင်ခြင်းနဲ့စိတ်နှံအကြောင်းတရားကြောင့်ထိုင်မှုဆိုတဲ့အကျိုးအကျိုးထားမယ်ဆိုရင်လည်းထားခြင်းနဲ့စိတ်နှံအကြောင်းတရားကြောင့်ထိုင်မှုဆိုတဲ့ထားမှုဆိုတဲ့အကျိုးအကျိုးသွားတဲ့အခါမှာလည်းသွားခြင်းနဲ့စိတ်နှံအကြောင်းကြောင့်သွားမှုဆိုတဲ့ရုပ်အကျိုးအဲဒီမှာအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့ပဋိစ္စသမုပ္ပါသဘောကိုယောဂီကိုယ်တိုင်ရှင်းရှင်းလင်းလင်းဉာဏ်နဲ့မှသိလာတယ် ဒီထက်ပိုပြီးတော့တတိယသမารိအားတွေကောင်းလာတဲ့အခါကျတော့ဆက်ရှုလို့သမารိအားတွေကောင်းလာပြီဆိုရင်ရှုတိုင်းရှုတိုင်းအဲ့ဒီရှုခံယုတ်တရားလေးရဲ့ပေါ်လာလိုက်ဖြတ်သွားလိုက်ရှုသိနေတဲ့ရှုစိတ်ကလေးရဲ့တီလိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်တီလိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်တီလိုက်ပြောင်းလိုက်နဲ့မမြဲတဲ့အနိစ္စအဲ့ဒီပုံမှုပြောင်းမှုဖြစ်မှုပြက်မှုတွေမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့ဒုက္ခ ကိုယ်လိုတိုင်းမဖြစ်သူသဘောတိုင်းသူဖြစ်နေလို့စိုးမရတဲ့အနတ္တအဲ့ဒီအနိစ္စဒုက္ခအနတ္တသဘောတွေညာမှာထင်လို့ဒီညာနေအစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်ကတော့နောက်ဆုံးဖြစ်မှုပြည့်မှုတွေပြည့်စဲသွားတဲ့ငြိမ့်တနိဗ္ဗာန်ကိုယ်တိုင်ဆက်ရောက်မျက်မှောက်ပြုတုတိပါလိမ့်မယ်ယောဂီဒါကြောင့်တထိုင်အတွင်းရှုမှတ်ပွားများအားထုတ်ပုံဟာဒီလောက်ဆိုရင်လုံလောက်ပါပြီဒါကြောင့်ဘုန်းကြီးတို့9မိနစ်တာကာလဝိပဿနာဘာဝနာကုသိုလ်တွေယူကြရအောင် မိမိကိုယ်လေးကိုပြုပြင်ပြီးတော့ခန္ဓာကိုယ်လေးကိုပြုပြင်ပါခါလေးကိုလည်းပဲဖြောင်မြောက်တာ ကောင်းလေးကိုလည်းတည်တည်ထားရှုစိတ်ကရှုမှတ်ရမယ့်အာယုံဝမ်းပိုင်းနဲ့ချက်တိုင်းနေရာကိုစိတ်လေးညှို့ထားပါလေလေးဝင်လာပြီဆိုရင်ဝမ်းမိုက်ကလေးဟာသူ့လိုလိုတင်းပြီးဖောင်းကန်လာလိမ့်မယ်ဒါကိုဖောင်းတယ်လေလေးပြန်ထွက်သွားရင်ရောကြပိန်ချသွားမယ်ဒါကိုပိန်တယ်သူ့ကိုပိန်နေထားပြီးတော့ဖောင်းနေပိန်နေရှူရင်းနဲ့မှ တန်လေးကြားရင်ကြားတဲ့တန်ပညာလေးကိုရှုလိုက်ကြားရကြားရရှုလိုက်ဒီတန်အာယုံလေးမထင်ရှားတော့ဘူးဆိုရင်ဖောင်းနေပိနေပြန်ရှုလိုက်ကိုယ်စိတ်ကလေးကအိမ်ကိုတတိယရင်တတိယစိတ်လေးရှုလိုက်ဒီစိတ်လေးခန္ဓာပြန်ရောက်လာရင်ဖောင်းမှုပိမှုလေးပြန်ရှုလိုက်ခန္ဓာကိုယ်အောက်ပိုင်းလယ်ပိုင်းထက်ပိုင်းကဝေဒနာလေးတွေပုံရင်ဝေဒနာလေးရှုလိုက်ဒီဝေဒနာလေးမတင်ရှားရင်ဖောင်းနာပင်နာလေးပြန်ရှုလိုက်ရောပြီထိုင်ရှုမှပုံကတလောက်စုပြည့်စုံပါပြီ9မိနစ် ဘာဝနာကုသိုလ်တွေယူကြရအောင်ဘုန်းကြီးနိုင်ကြီးကြည်ထားပေးမယ်။ ယောဂီ10မိနစ်မှတ်ချက်ပေါင်း90ခန့်ရပါတယ်ယောဂီ9မိနစ်ဆိုရင်မှတ်ချက်ပေါင်း150ပါတစ်ချက်မှတ်ရင်ကုသိုလ်စိတ်တစ်ခါတစ်ခါဖြစ်ပါတယ်ဓမ္မတကုသိုလ်နှုံးနဲ့ထွက်သွားရင်ဒီ9မိနစ်ဆိုတဲ့အချိန်လေးဟာယောဂီအတွက်ကုသိုလ်စိတ်ပေါင်း250ဖြစ်သွားပါ အများကြီးပါယောဂီကုသိုလ်စိတ်တွေဒါကြောင့်ဒီရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းဟာရှုမှတ်ရာအယုံပေါ်မှာရှုစိတ်ကလေးနေအောင်ကြိုးစားပြီးတော့ဝိရိယလေးစိုက်ပြီးတော့ရှုမှတ်ပေးပါယောဂီရှုတိုင်းရှုတိုင်းတစ်ချက်ရှုမှတ်လိုက်တိုင်းတစ်ချက်လောဘဒေါသမောဟမာနကိလေသာတွေကိုပယ်တတ်နေတာပါ တစ်ချက်မှန်လိုက်တစ်ချက်ပဲတန်လိုက်တစ်ချက်မှန်လိုက်တစ်ချက်ပဲတန်လိုက်ကုသိုလ်စိတ်တွေဟာရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းလောဘဒေါသမောဟဆိုတဲ့အကျဉ်းစားဖြစ်တဲ့ကိလေသာစိတ်တွေဟာတဖြည်းဖြည်းပပပပသွားပါလိမ့်မယ်လက်သမားဆရာတစ်တီကိုတကားကြည်ဖောင်းလို့တကရွဲ့သူစသည် ပြုလုပ်တဲ့အခါကလာမှာမလိုအပ်တဲ့အသားတွေကိုဘဲခွန်းနဲ့အသားတွေကိုခုတ်ဖဲခုတ်ဖဲပြရပါတယ်အဲ့ဒီမှာတစ်ချက်ခုတ်လိုက်တာနဲ့တစ်ချက်အသားပတ်တွေပါသွားတယ်ပဲ့သွားတယ်နောက်တစ်ချက်ခုတ်လိုက်နောက်တစ်ချက်ပဲ့သွားလိုက်နောက်တစ်ချက်ခုတ်လိုက်နောက်တစ်ချက်ပဲ့သွားလိုက်တဖြည်းဖြည်းမလိုအပ်တဲ့အသားတွေကိုခုတ်ဖဲခုတ်ဖဲပြစ်တယ်လို့ပဲ ယခုလေလောဘဒေါသမောဟဆိုတဲ့အကုသိုလ်စိတ်ချမ်းတွေကိုအခုရှုမှတ်မှုလေးနဲ့တစ်ချက်မှလိုက်တစ်ချက်ပဲတားလိုက်တစ်ချက်မှလိုက်တစ်ချက်ပဲတားလိုက်တမိနစ်မှတ်နိုင်ရင်တမိနစ်ယုံနေသွားမှာပါ9မိနစ်ရှုမှတ်နိုင်ရင်9မိနစ်အဲ့ဒီကိလေသာတွေရှုံနေသွားမှာမှန်ပါပဲယုံရင်ဒါကြောင့်ဒီတရားတွေဆိုတာသာသနာတွင်မှမှအထုနိုင်ခွင့်ရှိတဲ့တရားပါ သာသနာ့ဘက်မှာဒီတရားတွေဟောပြောနိုင်တဲ့ပုဂ္ဂိုလ်မရှိပါဘူး။ဒါကြောင့်နာကြားခွင့်ကျင့်ပွားအထုခွင့်မရှိပါဘူး။ဒါကြောင့်မိမိတို့ဟာအမြဲတမ်းကံကောင်းတဲ့ပုဂ္ဂိုလ်တွေလို့သတ်မှတ်လို့ရပါတယ်။ မိနစ်ပြပါပြီယောဂီတို့မိမိတို့ရှုမှတ်ပွားများအထုံနေတဲ့အမတရားခိတ္တယနာပြီးတော့ယနေ့ဟောကြားနာကြမယ်တရားတော်ကို ချမ်းသာတဲ့ဣရိယာပုနေထားမျိုးဖြင့်ယုတ်တည်စွာ နာကြနိုင်ကြပါပြီ။